ခန်းကြီးဆက်လေအငယ်1မှ30ထိုအခါပရိသတ်အပေါင်းတို့သည်အတန်ကိုလွှင့်၍မိတမ်းသဖြင့်တညလုံးငိုကြွေးကြ၏ဣဒေလအမျိုးသားပရိသတ်အပေါင်းတို့သည် မောရှေနှင့် အာယုန်ကိုအပြစ်တင်သောစကားနှင့်မိတမ်းလျက်ငါတို့သည်အေဂုတ်ထုပြည်၌မသေးပါလေဤတော၌မသေးပါလေငါတို့သည်ဓာဖြင့်တည်၍ သားမယားတို့သည်ရန်သူလက်သို့ရောက်စေခြင်းငှါဒါဝရဘုရားသည်အဘယ်ကြောင့်ငါတို့ကိုဤအရက်သို့ဆောင်ခဲ့တော်မူသနည်းအေဂုတုပြည်သို့ပြန်ကောင်းသည်မဟုတ်လောဟုမောရှေနှင့်အာယုန်အားဆိုပြီးမှတပံလူတစုံတယောက်ကိုချီးမြှောက်၍အေဂုတုပြည်သို့ပြန်ကြစို့ဟုတယောက်ကိုတယောက်ဆိုကြ၏မောရှေနှင့်အာယုန်တို့သည်ဣဒရေလအမျိုးသားပရိသတ်အပေါင်းတို့ရှေ့မှ ပြတ်ဝတ်လျက်နေကြ၏ ခါနာန်ပြည်ကိုစူးစမ်းသောလူစုထဲကနုန်၏သားယောရှု၊ယေဖုန္နာ၏သားကာလက်တို့သည်မိမိတို့အဝတ်ကိုဆုတ်၍ဣသရေလအမျိုးသားအပေါင်းတို့အားခေါ်လျက်၊ငါတို့ရှောက်သွား၍စူးစမ်းသောပြည်သည်အလွန်တရာကောင်းသောပြည်ဖြစ်ပါ၏။ထာဝရဘုရားသည်ငါတို့ကိုနှစ်သက်လျှင်၊နို့နှင့်ပျားရည်စီးသော ထိုပြည်သို့ငါတို့ကိုဆောင်သွင်း၍အပိုင်ပေးတော်မူလိမ့်မည်။ထာဝရဘုရားကိုမပုန်ကန်ကြပါနှင့် ထိုပြည်သူပြည်သားတို့ကို မကြောက်ကြနှင့်သူတို့သည်ငါတို့စားစရာဘို့ဖြစ်ကြ၏သူတို့၌အမိတကယ်မရှိဒါဝရဖျားသည်ငါတို့ဘက်၌ရှိတော်မူ၏တို့ဖြစ်၍သူတို့ကိုမကြောက်ကြနှင့်ဟု ပြောဆိုကြလေသောပရိသတ်အပေါင်းတို့သည် ထိုသူနှစ်ယောက်ကိုကြောက်ခဲနှင့် ပြစ်စေခြင်းဟံစီရင်ကြ၏ထိုအခါဒါဝရဖျား၏ဘုံတော်သည်ဣဒရေလမျိုးသားအပေါင်းတို့ရှေ့မှပရိသတ်စည်းဝေးရာတဲတော်၌ ထင်ရှားလေ၏အငယ်7မှ16သာဝရဖျားကလည်းဤလူမျိုးသည်အဘယ်မျှကာလပတ်လုံးငါ့ကိုမယုံမသေးပြုကြလိမ့်မည်နီသူတို့၌ငါပြခဲ့ပြီးသမျှသောနမိတ်လက္ခဏာတို့ကိုမြင်ရတော်လဲအဘယ်မျှကာလပတ်လုံးငါ့ကိုမယုံဘဲနေကြလိမ့်မည်နီသူတို့ကို ကာလနာဘေးဖြင့်ငါသည်ဒဏ်ခတ်၍တာဤအရာကိုနှုတ်မည် သူတို့ထက်တင့်ကိုသာ၍စီပင်သောအမျိုးသာ၍တကူးကြီးသောအမျိုးဖြစ်စေမည်ဟု မောရှေအားမိန်တော်မူ၏မောရှေကလည်းကိုရောဒီဤလူမျိုးကိုတကူးတော်အားဖြင့်အေဂုတ်ထုလူတို့အထက်ကနှုတ်ဆောင်ခဲ့တော်မူသည်ဖြစ်၍နောက်တဖန်ဤတည်င်းကိုအေဂုတ်ထုလူတို့သည်ကြားပြန်လျင်ဤပြည်၌နေသောသူတို့အားတည်င်းပြောကြလိမ့်မည်သာရဖျား ကိုတော်သည်ဤလူမျိုး၌ရှိတော်မူကြောင်းကို၎င်းထာဝရဘုရားကိုတော်သည်ထင်ရှားတော်မူကြောင်းကို၎င်းမိုးတိမ်တော်သည်သူတို့ကိုလွှမ်းမိုးကြောင်းကို၎င်းကိုတော်သည်နေ့အချိန်၌မိုးတိမ်တိုင်ညအချိန်၌မိတိုင်ဖြင့်သူတို့ရှိကကြွတော်မူကြောင်းကို၎င်းကြားရကြပြီ ယခုမှဤလူမျိုးကို လူတယောက်ခဲ့သို့မှတ်၍တုတ်တင်ပယ်ရှင်းတော်မူလျင် တည်င်းတော်ကို ကြားဘူးသော လူအမျိုးမျိုးတို့ကသာရဖျားသည် ထိုလူတို့အားဤမည်သောပြည်ကိုငါပေးမည်ဟုကျိန်ဆိုတော်လဲထိုပြည်တို့သူတို့ကို ဆောင်တွင်းခြင်းငှာမတက်နိုင်သောကြောင့်တော၌တုတ်တင်ပယ်ရှင်းပြီဟု ပြောဆိုကြပါလိမ့်မည်အငယ်၁၉မှ25ကိုရောကသာရဖျားသည်တီးခံသောသဘော သနာသောသဘောနှင့်ပြည့်စုံတော်မူထသောအဓမ္မကျင့်ခြင်း၊တရားတော်ကို လွန်ကျူးခြင်းအပြစ်တို့ကို ဖြေလွှတ်သော်လည်း၊အချည်းနှီးသက်သက်ဖြေလွှတ်တော်မမူထသော၊လူအစဉ်အဆက်၊တတိယအဆက်၊စတုတ္ထအဆက်တိုင်အောင်အဘတို့၏အပြစ်ကိုသားတို့၌ဆပ်ပေးစီရင်တော်မူသောဘုရားသခင်ဖြစ်၏ဟု မိန့်တော်မူသည်အတိုင်း၊ကျွန်ုပ်တို့၏ဘုရားရှင်၊တန်ခိုးတော်သည်ကြီးပါစေသော အဲဂုတ္တုပြည်ကထွက်သောနေ့မှစ၍ယခုတိုင်အောင်ဤလူမျိုး၏အပြစ်ကိုလွတ်တော်မူသည့်ဤသူဂုဏတော်များပြားသည်နှင့်အညီယခုလည်းလွတ်တော်မူပါ အကျွန်ုပ်တောင်းပန်ပါ၏ဟုသာရဖျားအားလျှောက်ဆိုလင်သာရဖျားကတင်တောင်းပန်သည့်အတိုင်းငါလွတ်၏ငါအသက်ရှင်သည်ဖြစ်၍သာရဖျား၏ဘုန်းတော်သည် မြေတပြင်လုံး၌နှံ့ပြားလိမ့်မည် ငါဘုံတော်ကို၎င်းအေဂုတုပြည်မှစ၍ဤတော၌ထူးဆန်းသောတကိုးတော်ကို၎င်းမြင်ရသောလူအပေါင်းတို့သည်ငါစကားကိုနားမထောင်ဆယ်ချိန်တိုင်အောင်ငါကိုစုံစမ်းသောကြောင့်သူတို့ဘိုးဘေးတို့အားငါချင်းဆိုသောပြည်ကိုအကယ်စင်စစ် သူတို့သည်မမြင်ရကြငါကိုမယုံမသေးပြုသောသူတစုံတယောက်မျှမမြင်ရငါကြုံကာလက်မူကား ထူးခြားသောသဘောရှိ၍ငါ့နောက်သို့လုံးလုံးလိုက်သောကြောင့်၊သူသွားခဲ့ပြီးသောပြည်သို့ သူ့ကိုငါဆောင်သွင်းသဖြင့်၊သူ၏သားမြေးတို့သည် အမွေခံရကြလိမ့်မည်။အာမလက်အမျိုးသားနှင့်ခါနာန်အမျိုးသားတို့သည်ချိုင့်မှာနေကြသည်ဖြစ်၍၊သင်တို့သည်နက်ဖြန်နေ့၌လှည့်လည်၍ဧဒုံပင်လယ်လမ်းဖြင့်တောသို့သွားကြလော့ဟုမိန့်တော်မူ၏။ အငယ်26မှ39တပန်သာရဖျားသည်မောရှေနှင့်အာယုန်အားမိန်တော်မူသည်ကားငါကိုအပြစ်တင်၍မိတမ်းသောဤပရိသတ်ဆိုးတို့ကိုအဘယ်မျှကာလပတ်လုံးငါသည်တီးခံရအံ့နီဤဒေလအမျိုးသားတို့သည်ငါကို အပြစ်တင်၍မိတမ်းသော စကားတို့ကိုငါကြားရပြီတင်သည်သူတို့အားဆင့်ဆိုရမည်မှာသာရဖျားကငါအသက်ရှင်သည်ဖြစ်၍ သင်တို့သည်ငါ့ကိုကြားစေခြင်းငှါပြောကြသောစကားအတိုင်းသင်တို့ကိုငါပြုမည်။သင်တို့ကိုရေတွက်၍စာရင်းယူသည်အတိုင်း၊အသက်နှစ်ဆယ်လွန်သောသူ၊ငါ့ကိုအပြစ်တင်၍မြည်တမ်းသောသူအပေါင်းတို့သည်သေ၍ဤတော၌အသေကောင်ဖြစ်လျက်နေရစ်ကြလိမ့်မည်။ငါသည်ဤမည်သောပြည်၌သင်တို့ကိုနေရာချမည်ဟုငါကျိန်ဆို၏။ထိုပြည်သို့ယေဖုန္နာ၏သားကာလက် ။နုန်၏သားယောရှုမှတပါးအဘယ်သူမျှမရောက်ရ။ရန်သူလုယူရာ ဖြစ်လိမ့်မည်ဟုသင်တို့ဆိုသော သူငယ်တို့ကိုငါဆောင်သွင်း၍သင်တို့ပယ်သောပြည်ကို သူတို့သည်သိရကြလိမ့်မည်။သင်တို့မူကား၊ဤတော၌သေ၍အသေကောင်ဖြစ်လျက်နေရစ်ရကြလိမ့်မည်။ဤတော၌သင်တို့အသေကောင်များပျောက်ပျက်သည်တိုင်အောင်၊ကိုယ်သားသမီးတို့သည်မိဘမှားယွင်းခြင်းအပြစ်များကို ဆောင်၍ဤတော၌အနှစ်40ပတ်လုံးလှဲ့လေရကြလိမ့်မည်ထိုပြည်ကိုစူးစမ်းရာနေ့ရက်ပေါင်းအရက်40နှင့်ညီတရက်ကိုတစ်နှစ်ထား၍အနှစ်40ပတ်လုံးကိုအပြစ်ကိုဆောင်လျက်ငါဆွပြစ်ခြင်းကိုတိရကြလိမ့်မည်အကယ်စင်စစ်ငါတစ်ဖက်၌စီဝေသောဤပရိသတ်ဆိုအပေါင်းတို့ကို ထိုတို့ငါပြု၍သူတို့သည်ဤတော၌ သေချေပျောက်ပြက်ကြလိမ့်မည်ဟုငါထာဝရဘုရားမိန်တော်မူ၏မောရှေစေလွတ်သောအခွင့်နှင့်ခါနာန်ပြည်ကိုစူးစမ်း၍ပြန်လာသောအခါထိုပြည်ကိုကဲ့ရဲ့သဖြင့်ပရိသတ်အပေါင်းမြည်တမ်းစေခြင်းဟာတိုက်တွန်းသောသူခါနာန်ပြည်ကိုမကောင်းသောတရင်ကြားပြောသောသူတို့သည်သာဝရဘုရားရှေ့တော်၌ကာလနာဘေးနှင့်တေကြလေ၏ထိုပြည်ကိုစူးစမ်း၍တွားသောလူတို့တွင် နုံ၏သားယောရှုနှင့်ယေဖုန္နာ၏သားကာလက်တို့သာ အသက် ချမ်းသာရကြ၏မောရှေသည်ဣဒရေလအမျိုးသားအပေါင်းတို့အားစကားတော်များကိုဆင့်ဆိုသောအခါလူများတို့သည် အလွန်ကြီးတွားလျက်နေကြ၏အငယ်40မှ45နာနဲ့စောစောထား၍တောင်ထိပ်ပေါ်သို့တက်ပြီးလျှင်ငါတို့သည် ပြင်းမှားပြီသို့တော်လည်းယခုအသင့်ရှိပါ၏ ထာဝရဘုရားဂတိထားတော်မူသောပြည်သို့သွားပါမည်ဟု ဆိုကြသော်မောရှေကထာဝရဘုရား၏အမိန့်တော်ကိုအဘယ်ကြောင့်လွန်ကျူးကြသနည်းသင်တို့အကြံမထမြောက်ရမတော်ကြနှင့်ဒါဝရဘုရားသည်တင်တို့ဘက်၌ရှိတော်မမူတောလင်ရန်သူရှိမှရှုံးရကြလိမ့်မည်အာမလက်အမျိုးသားနှင့် ခန္ဓာအမျိုးသားတို့သည်တင်တို့မရောက်မီ ရောက်နှင့်သည်ဖြစ်၍သင်တို့သည်ဓာဖြင့်ဆုံးကြလိမ့်မည် သာဝရဘုရားထံတော်မှ လွှဲသွားသောကြောင့်သာဝရဘုရားသည်သင်တို့ဖက်၌နေတော်မမူဟုဆိုတော်လေသူတို့သည်ခိုင်ခံ့သောစိတ်နှင့်တောင်ထိတ်ထက်သို့တဖန်တက်ကြ၏တို့ရတွင်သာရဖျား၏ဗြိဉ္ဉ်တစ်တာတော်နှင့်တကွမောရှိသည်တပ်ပြင်သို့မထွက်မသွားဘဲနေလေ၏ထိုအခါတောင်ပေါ်မှရှိနှင့်သော အာမလက်အမျိုးသားနှင့်ခါနန်အမျိုးသားတို့သည်ဆင်းလာလျက်ဣတရေလအမျိုးသားတို့ကိုတိုက်၍အောင်သဖြင့်ဟောမာမြို့တိုင်အောင်လိုက်ကြလေ၏